ရှင်ယောဟန်ခရစ်ဝင်အခန်းကြီး6အငယ်1မှ4ထိုနောက်မှယေရှုသည်တိဗေရိအိုင်တည်းဟူသောဂါလိလဲအိုင်ကို ကူးတော်မူ၏။အနာရောဂါစွဲသောသူတို့၌ပြတော်မူသောနိမိတ်လက္ခဏာတို့ကို လူအစုအဝေးအပေါင်းတို့သည် မြင်ကြသဖြင့်၊နောက်တော်သို့လိုက်ကြ၏။ယေရှုသည်တောင်ပေါ်သို့တက်ကြွ၍တပည့်တော်တို့နှင့်အတူထိုင်တော်မူ၏ ထိုအခါယုဒလူတို့၏ပသခါပွဲခံချိန်ရောက်လုနီးသတည်း။5ယေရှုသည်မျှော်ကြည့်၍လူအစုအဝေးအပေါင်းတို့သည် အထံတော်သို့လာကြသည်ကိုမြင်တော်မူလျှင်၊ဖိလိပ္ပုအား၊ဤသူတို့စားစရာမုန့်ကိုအဘယ်မှာဝယ်မည်နည်းဟုမေးတော်မူ၏။ထိုသို့မေးတော်မူသော်၊မိမိအဘယ်သို့ပြုမည်ကိုသိတော်မူလျက်ပင်၊ဖိလိပ္ပုကိုစုံစမ်းခြင်းငှါသာမေးတော်မူ၏။ ဖိလိပ္ပုကလည်း၊ဤသူတို့သည်မုန့်တဖဲ့စီစေ့ငတ်အောင်ဒေနာရိအပြားနှစ်ရာအဘိုးထိုက်သောမုန့်မလောက်ပါဟုလျှောက်၏။ရှိမုန်ပေတရု၏ညီအန္ဒြေအမည်ရှိသောတပည့်တော်က၊မုယောမုန့်ငါးလုံးနှင့်ငါးကလေးနှစ်ကောင်ပါသောသူငယ်တယောက်ရှိပါ၏။သို့သော်လည်းဤမျှလောက်များစွာသောလူတို့သည်ရှိကြသည်ဖြစ်၍၊ထိုမုန့်နှင့်ငါးနှစ်ကောင်တို့ကိုအဘယ်ပြောစရာရှိပါသနည်းဟုလျှောက်၏ ယေရှုကလည်း၊လူများတို့ကိုလျောင်းကြစေဟုမိန့်တော်မူ၏။ထိုအရပ်၌မြက်ပင်ထူပြောလျက်ရှိသည်ဖြစ်၍၊အရေအတွက်အားဖြင့်ငါးထောင်မျှလောက်သော လူတို့သည်လျောင်းကြ၏။ယေရှုသည်မုန့်ကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှတပည့်တော်တို့အားဝေငှတော်မူ၍၊တပည့်တော်တို့သည်လျောင်းသောသူတို့အားဝေငှပြန်၏။ ထိုနည်းတူ၊ငါးနှစ်ကောင်ကို လူများလိုချင်သမျှဝေငှကြ၏။ထိုသူတို့သည်ဝကြပြီးမှ၊ကိုယ်တော်ကဘာမျှမပျောက်စေခြင်းငှါကျန်ကြွင်းသောအကျိုးအပဲ့တို့ကို ကောက်သိမ်းကြလော့ဟုတပည့်တော်တို့အားမိန့်တော်မူသည်ဖြစ်၍၊စားသောသူတို့၌ကျန်ကြွင်းသောမုယောမုန့်ငါးလုံး၏အကျိုးအပဲ့တို့ကို ကောက်သိမ်း၍တဆယ်နှစ်တောင်းအပြည့်ရကြ၏။ထိုသို့ယေရှုပြတော်မူသောနိမိတ်လက္ခဏာကို ထိုလူများတို့သည်မြင်လျှင်၊ဤသူကားဤလောကသို့ကြွလာရသောပရောဖက်အမှန်ဖြစ်သည်ဟု ဆိုကြ၏။ထိုသူတို့သည်ကိုယ်တော်ကိုရှင်ဘုရင်အရာ၌ချီးမြှောက်ခြင်းငှါလာ၍အနိုင်အထက် ပြုကြမည်အကြောင်းကိုယေရှုသည်သိတော်မူလျှင်၊တောင်ပေါ်သို့တယောက်တည်းကြွတော်မူပြန်၏။ညအချိန်ရောက်သောအခါတပည့်တော်တို့သည်အိုင်သို့သွား၍ လှေထဲသို့ဝင်ပြီးလျှင်၊ကပေရနောင်မြို့သို့ရောက်အံ့သောငှါအိုင်ကိုကူးကြ၏။ထိုအခါမှောင်မိုက်ဖြစ်၍ယေရှုသည် သူတို့ရှိရာသို့မရောက်သေး။လေပြင်းမုန်တိုင်းလာ၍လှိုင်းတံပိုးထလေ၏။ခရီးတတိုင်ခွဲနှစ်တိုင်လောက် တက်ခတ်၍ရောက်သောအခါ၊ယေရှုသည်အိုင်ပေါ်မှာစက်တော်ဖြန့်၍လှေအနီးသို့ချဉ်းတော်မူသည်ကို သူတို့သည်မြင်၍ကြောက်လန့်ခြင်းရှိကြ၏။ကိုယ်တော်ကလည်း၊ငါပင်ဖြစ်သည် မကြောက်လန့်ကြနှင့်ဟုမိန့်တော်မူလျှင်၊လှေထဲသို့ကိုယ်တော်ကိုဝမ်းမြောက်စွာ ခံယူကြ၏။လှေသည်လည်းရောက်လိုသောအရပ်သို့တခဏခြင်းတွင်ဆိုက်လေ၏။အိုင်တဘက်၌နေသောလူအစုအဝေးတို့သည်ကား၊အထက်ကသခင်ဘုရားသည်ကျေးဇူးတော်ကိုချီးမွမ်းပြီးမှ လူများသည်မုန့်ကိုစားကြရာအရပ်နှင့်အနီးတိဗေရိမြို့မှအခြားသောလှေငယ်များလာသော်လည်း မနေ့၌တပည့်တော်တို့ ဝင်သောလှေမှတပါးအဘယ်လှေမျှမရှိသည်ကို၎င်း၊ယေရှုသည်ထိုလှေထဲသို့တပည့်တော်တို့နှင့်အတူ ဝင်တော်မမူဘဲလျက်၊တပည့်တော်တို့သာသွားသည်ကို၎င်းမြင်ကြ၍၊ထိုအရပ်၌ယေရှုမှစသောတပည့်တော်တို့မရှိသည်ကိုသိကြသဖြင့်၊နက်ဖြန်နေ့၌လှေစီး၍ယေရှုကိုရှာခြင်းငှါကပေရနောင်မြို့သို့သွားကြ၏။ အိုင်တဘက်၌တွေ့လျှင်၊အရှင်ဘုရား၊အဘယ်သောအခါဤအရပ်သို့ကြွလာတော်မူသနည်းဟု မေးလျှောက်ကြ၏။ယေရှုကလည်း၊ငါအမှန်အကန်ဆိုသည်ကား၊သင်တို့သည်နိမိတ်လက္ခဏာတို့ကိုမြင်သောကြောင့်ငါ့ကိုရှာသည်မဟုတ်။မုန့်ကိုစား၍ဝသောကြောင့်သာရှာကြ၏။ပျက်စီးတတ်သောအစာကိုရခြင်းငှါမကြိုးစားကြနှင့်။လူသားသည်သင်တို့အားပေး၍ထာဝရအသက်နှင့်အမျှတည်တတ်သောအစာကိုရခြင်းငှါကြိုးစားကြလော့ ထိုသားသည်ခမည်းတော်ဘုရား၏တံဆိပ်ခတ်ခြင်းကိုခံသောသူ ဖြစ်သည်ဟုမိန့်တော်မူ၏။28ထိုသူတို့ကလည်း၊ဘုရားသခင်၏အလိုတော်နှင့်ညီသောအကျင့်ကိုကျင့်ခြင်းငှါအဘယ်သို့ ပြုရပါမည်နည်းဟုမေးလျှောက်ကြ၏။29ယေရှုကလည်း၊ဘုရားသခင်စေလွှတ်တော်မူသောသူကိုယုံကြည်ခြင်းအကျင့်ကား၊အလိုတော်နှင့်ညီသောအကျင့်တည်းဟုမိန့်တော်မူ၏။ ထိုသူတို့ကလည်း၊အကျွန်ုပ်တို့သည်ကိုယ်မျက်စိနှင့်မြင်၍ကိုယ်တော်ကိုယုံကြည်မည်အကြောင်းအဘယ်နိမိတ်လက္ခဏာကို ပြတော်မူသနည်း။အဘယ်အမှုကို ပြုတော်မူသနည်း။ကျမ်းစာ၌လာသည်ကား၊ထိုသူတို့ စားစရာဘို့ ကောင်းကင်မှ မုန့်ကို ပေးတော်မူသည်ဟု လာသည်နှင့်အညီ၊ငါတို့ဘိုးဘေးများသည်တော၌မန္နကို စားကြသည်ဟုလျှောက်ကြ၏။32 ယေရှုကလည်း၊ငါအမှန်အကန်ဆိုသည်ကား၊မောရှေသည်ကောင်းကင်မုန့်ကိုသင်တို့အားမပေး၊ခမည်းတော်သည်မှန်သော ကောင်းကင်မုန့်ကိုသင်တို့အားပေးတော်မူ၏။ဘုရားသခင်၏မုန့်မူကား၊ကောင်းကင်မှဆင်းသက်၍လောကီသားတို့အားအသက်ကိုပေးသော မုန့်ပေတည်းဟုမိန့်တော်မူလျှင်၊သခင်၊ထိုမုန့်ကိုအကျွန်ုပ်တို့အားအစဉ်မပြတ်ပေးတော်မူပါဟုလျှောက်ကြ၏။ယေရှုကလည်း၊ငါသည်အသက်မုန့်ဖြစ်၏ ငါ့ထံသို့လာသောသူသည်နောက်တဖန်အဆာအမွတ်မခံရ။ငါ့ကိုယုံကြည်သောသူသည်နောက်တဖန်ရေငတ်မခံရ။သို့သော်လည်းသင်တို့သည်ငါ့ကိုမြင်လျက်ပင်မယုံကြည်ကြဟုငါဆိုခဲ့ပြီ။ခမည်းတော်သည်ငါ့အားပေးတော်မူသမျှသောသူတို့သည်ငါ့ထံသို့လာကြလိမ့်မည်။ငါ့ထံသို့လာသောသူကိုငါသည်အလျှင်းမပယ်။အကြောင်းမူကား၊ငါသည်ကိုယ်အလိုသို့လိုက်ခြင်းငှါကောင်းကင်မှဆင်းသက်သည်မဟုတ် ငါ့ကိုစေလွှတ်တော်မူသောသူ၏အလိုတော်သို့လိုက်ခြင်းငှါဆင်းသက်၏။ငါ့ကိုစေလွှတ်တော်မူသောခမည်းတော်၏အလိုတော်ကား၊ငါ့အားပေးသောသူတို့တွင်တစုံတယောက်ကိုမျှငါမပျောက်စေရဘဲ၊နောက်ဆုံးသောနေ့၌ထိုသူအပေါင်းတို့ကိုထမြောက်စေခြင်းငှါ၎င်း၊သားတော်ကိုကြည့်မြင်၍ယုံကြည်သောသူရှိသမျှတို့သည်ထာဝရအသက်ကိုရစေခြင်းငှါ၎င်းအလိုတော်ရှိ၏။ငါသည်လည်းနောက်ဆုံးသောနေ့၌ ထိုသူတို့ကိုထမြောက်စေမည်ဟု မိန့်တော်မူ၏။41ငါသည်ကောင်းကင်မှဆင်းသက်သော မုန့်ဖြစ်၏ဟု မိန့်တော်မူသည်ကိုယုဒလူတို့က၊ဤသူသည်ယောသပ်၏သားယေရှုဖြစ်သည်မဟုတ်လော။သူ၏မိဘကိုငါတို့သိသည်မဟုတ်လော။ငါသည်ကောင်းကင်မှဆင်းသက်၏ဟု သူသည်အဘယ်သို့ဆိုရသနည်းဟု ကဲ့ရဲ့ပြစ်တင်လျက်ဆိုကြ၏။ ယေရှုကလည်း၊ငါ့ကိုအချင်းချင်းကဲ့ရဲ့၍အပြစ်မတင်ကြနှင့်။ငါ့ကိုစေလွှတ်တော်မူသော ခမည်းတော်သည်သွေးဆောင်တော်မမူလျှင်၊အဘယ်သူမျှငါ့ထံသို့မလာနိုင်။လာသောသူကိုနောက်ဆုံးသောနေ့၌ငါထမြောက်စေမည်။အနာဂတ္တိကျမ်းစာ၌လာသည်ကား၊ထိုသူအပေါင်းတို့သည်ဘုရားသခင်ဆုံးမသွန်သင်တော်မူသောသူ ဖြစ်ကြလိမ့်မည်ဟု လာသည်နှင့်ညီ၊ခမည်းတော်ထံ၌နားထောင်၍နည်းခံသောသူမှန်သမျှတို့သည်ငါ့ထံသို့လာကြ၏။ထိုသို့ငါဆိုသော်၊ဘုရားသခင့်အထံတော်ကကြွလာသောသူမှတပါးတစုံတယောက်သောသူသည်ခမည်းတော်ကိုမြင်ခဲ့ပြီဟုမဆိုလို။ကြွလာသောသူမူကား၊ခမည်းတော်ကိုမြင်ခဲ့ပြီ။ငါအမှန်အကန်ဆိုသည်ကား၊ငါ့ကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏။ငါသည်အသက်မွေ့ဖြစ်၏။သင်တို့ဘိုးဘေးများသည်တော၌ မာနကို စားလျက်သေရကြ၏။ကောင်းကင်မှဆင်းသက်သောမုန့်ကိုစားသောသူသည်သေခြင်းနှင့်ကင်းလွတ်၏။51ငါသည်ကောင်းကင်မှဆင်းသက်သော အသက်မုန့်ဖြစ်၏။ဤမုန့်ကိုစားသောသူမည်သည်ကား၊အစဉ်မပြတ်အသက်ရှင်လိမ့်မည်။ငါပေးသောမုန့်ကား၊လောကီသားတို့၏အသက်အဘို့အလိုငှါစွန့်သောငါ၏အသားပေတည်းဟု မိန့်တော်မူ၏။ ထိုအခါယုဒလူတို့က၊ဤသူသည်မိမိအသားကိုငါတို့စားစရာဘို့အဘယ်သို့ ပေးနိုင်သနည်းဟု အချင်းချင်းငြင်းခုံကြ၏။ယေရှုကလည်း၊ငါအမှန်အကန်ဆိုသည်ကား၊လူသား၏အသားကိုမစား၊အသွေးကိုမသောက်လျှင်သင်တို့၌အသက်မရှိ။ငါ၏အသားကိုစား၍ငါ၏အသွေးကိုလည်းသောက်သောသူသည်ထာဝရအသက်ကိုရ၏။ထိုသူကိုနောက်ဆုံးသောနေ့၌ငါထမြောက်စေမည်။ငါ၏အသားသည်စားစရာကောင်း၏။ ငါ၏အသွေးလည်းသောက်စရာကောင်း၏။ငါ၏အသားအသွေးကိုသောက်စားသောသူသည်ငါ၌တည်၏။ထိုသူ၌လည်းငါတည်၏။အသက်ရှင်တော်မူသောခမည်းတော်သည်ငါ့ကိုစေလွှတ်တော်မူ၍၊ငါသည်ခမည်းတော်အားဖြင့်အသက်ရှင်သည်နည်းတူ၊ငါ့ကိုစားသောသူသည်ငါ့အားဖြင့်အသက်ရှင်လိမ့်မည်။ဤမုန့်ကား၊ကောင်းကင်မှဆင်းသက်သောမုန့်ဖြစ်၏။သင်တို့ဘိုးဘေးများသည်မန္နကိုစားလျက်သေရသကဲ့သို့မဟုတ်။ဤမုန့်ကိုစားသောသူသည်အစဉ်မပြတ် အသက်ရှင်လိမ့်မည်ဟုကပေရနောင်မြို့မှာတရားစရပ်၌ဩဝါဒပေးစဉ်တွင်မိန့်တော်မူ၏။60တပည့်တော်အများတို့သည်ကြားလျှင်၊ထိုစကားသည် အလွန်ခက်လှ၏။အဘယ်သူနားခံနိုင်မည်နည်းဟု ဆိုကြ၏။ထိုသို့တပည့်တော်တို့ကဲ့ရဲ့အပြစ်တင်သည်ကိုယေရှုသည်အလိုအလျောက်သိတော်မူလျှင်၊ဤတရားစကားကြောင့်သင်တို့သည် စိတ်ပျက်ကြသလော လူသားသည်အရင်နေရာအရပ်သို့တဖန်ကြွတက်သည်ကိုမြင်ရလျှင်အဘယ်သို့ထင်မှတ်ကြမည်နည်း။ဝိညာဉ်သာလျှင်အသက်ရှင်စေ၏။ကိုယ်ကာယသည်အလျှင်းမတတ်နိုင်။ငါပြောသောစကားသည်ဝိညာဉ်ဖြစ်၏။အသက်လည်းဖြစ်၏။သို့သော်လည်းသင်တို့တွင်မယုံကြည်သောသူအချို့ရှိ၏။ထိုကြောင့်ငါ၏ခမည်းတော်သည်အခွင့်ပေးတော်မမူလျှင်၊အဘယ်သူမျှငါ့ထံသို့မလာနိုင်ဟုအထက်ကငါဆိုခဲ့ပြီဟု မိန့်တော်မူ၏ ထိုသို့မိန့်တော်မူသည်အကြောင်းဟူမူကား၊အဘယ်သူမယုံကြည်သည်ကို၎င်း၊အဘယ်သူသည်ကိုယ်တော်ကိုအပ်နှံမည်ကို၎င်း၊ယေရှုသည်အစအဦး၌သိတော်မူ၏။ထိုအခါမှစ၍တပည့်တော်အများတို့သည်ကိုယ်တော်နှင့် မပေါင်းဘော်ဘဲဆုတ်သွားကြ၏။ထိုကြောင့်ယေရှုသည်တကျိပ်နှစ်ပါးသောသူတို့အား၊သင်တို့သည်လည်းထွက်သွားခြင်းငှါအလိုရှိကြသလောဟုမေးတော်မူလျှင်၊ ရှိမုန်ပေတရုက၊သခင်၊အကျွန်ုပ်တို့သည်အဘယ်သူထံသို့သွားရပါမည်နည်း။ထာဝရအသက်နှင့်ယှဉ်သောစကားသည်ကိုယ်တော်၌တည်ပါ၏။ကိုယ်တော်သည်ခရစ်တော်တည်းဟူသော အသက်ရှင်တော်မူသောဘုရားသခင်၏သားတော်ဖြစ်တော်မူသည်ကို အကျွန်ုပ်တို့ယုံကြည်သိမှတ်ကြပါသည်ဟုလျှောက်လေ၏။ယေရှုကလည်း၊တကျိပ်နှစ်ပါးသောသင်တို့ကိုငါရွေးကောက်သည်မဟုတ်။သို့သော်လည်းသင်တို့တွင်ရန်သူတယောက်ပါသည်ဟုမိန့်တော်မူ၏ ထိုသို့မိန့်တော်မူသော်၊တကျိပ်နှစ်ပါးအဝင်ဖြစ်၍ကိုယ်တော်ကိုအပ်နှံမည့်သူရှိမုန်၏သားယုဒရှကာရုတ်ကိုဆိုလိုသတည်း